တဲ့နာမည်ကိုဘုရားရှိခိုးဖြင့်ဒီလိုကြောကြပါစို့ခင်ဗျာဩဘာတံဒီသာဩဘာတံဒီသာဩဘာတံဒီသာဩဘာတံဒီသာဩဘာတံဒီသာဘယံဗန္တိဘယံဗန္တိအာရဝိနာအာရဝိနာဒီဝါဒီနာဒီဝါဒီနာကုဏရဟံကုဏရဟံ နာသသီနောဒေနာသယံဒောသယံဒောသဗုဒ္ဓဒီနာဗုဒ္ဓဒီနာသရဏာနာသရဏာနာဒေမိတံဝါဒေမိတံဝါသတိယံသတိယံဘုဒ္ဓမဘုဒ္ဓမသီယတာပုဗ္ဗံသီယတာပုဗ္ဗံသမထသမထသတ္တဒောသမသတ္တဒောသမသီနာပုညေနသီနာပုညေနမာကံမာကံသဗ္ဗံဒုက္ခံသဗ္ဗံဒုက္ခံ သန္တုယမုန်သန္တုဘုံသန္တုဘုံသန္တုသဗ္ဗဒုက္ခတောသဗ္ဗဒုက္ခတောလာဦးဒီသူကြီးကြည့်တော့ရှင်းနေပြီဟင်ဆိုတော့လာဦးဒီလာတဲ့သူလူဗျာဟိုဦးဇမောင်ကလာဦးဒီကဟင်ဟင်ဒီတော့လာဦးဒီလာတဲ့သူဒီလာဦးဒီဘာလာလို့ထားဟင်ဘာမဘာမလည်းမသိဘူး ဘာလို့ဘာလို့အာဒီနေ့ပဲလာတွေ့နေတယ်အေးအေးအေးအနာဟာကြပါပါတယ်ကိုပြောပြအဲ့ဒါဘူးကြီးပါလားဟင်ဟင်ကိုတောင်းလန်းလေးကိုခုဒီရှိမလားခင်ဗျာတော့ပြောနေဘူးကြီး काय देखे तुझे है यो देखे तुझे तो आ Borrelum, borrelum. Ah, ini dia dia nak jenguk dia ni. Eh, guru baru ဟိုရေရိုမဟာမလားမင်းကြီးကမဟုတ်ဘူးလားငါကိုကြီးကရေရိုရှိတာသူရေရိုတော်ဝင်လာကြည့်နာမောပတ်စာဖမန်ဇောတော့ဘူးသူတို့ရေရိုဘာမှပြန်တော့ဘူး zali nu ata pakhi pate ala we nu ni mo ko ka ka eh pate ala we ni ခေါ်ဥခါဒီလေးသာကောသမကယူနာဥခါတေကာကာမကဒုခတဲ့အာမေခေါ်ဟေးတော့တော့မြဲနေနေဘာလို့ရှင်ရိုးတော့မှာသူတို့လာဖမ်းနေအေး နဲ့ဖုန်ကြီးနဲ့လွဲနေပြီအဲဥမာမညာဘုံကလွဲ့လာကုလေယာဘုတော်ကနေဖန်တာလည်းမဟုတ်ဘူးလားဟင်ညာဘုတိတက်ဖန်ပြီးဘူးလားဘာဘာလို့မမြင်ရမလို့တို့ဟင် 他那里又不热。嗯。这个如家如家里有可怕的啦，我那里买过，我也不知太烂的啦，我我怕那里说，还是我那里有个还是那个，你你混过来，你还不会讲嘛？猫要我们让他怕点是吧？我那里。嗯嗯嗯嗯。哦哦。มาโกผ้าแต่เลย လက်ပေါ်ဆက်တယ်လေနေဒါလည်းလို့ဘုန်းကြီးတင်လားဘာသာကြီးတွေကိုလောဟိုနေတယ်မှာမင်းတို့တော့ဒီထဲမှာလေဖားတာတယ်တဲ့ဗျာတဲ့ရာမုံနဲ့မရောက်ဘူးဟုတ်တယ်အင်းဒါလည်းဒီလည်းမလာနဲ့ပြင်ချရမှာဘာသာမခဲမောဂဗေနဲ့ဆွေးနွေးတာမောဂဗေဟဲ့ Tommy do último, né? Mucho dinero para mamá. Y la un dinero. Pero yo la un dinero. Tú no le das un terreno gume, yo lo le me. Terreno gume, ya un dan mamá. ¿Eh? Tú como ya lo ya un dan, ¿eh? ¿O no? Uy, vamos ya a la terreno gume. မဟုတ်ဘူးတယ်လည်းနာပေးရအောင်တရဏဟောစိတ်နဲ့အောင်းမိတာဆိုတာနော်ဒါတော့အာလုံးပြာမီတရဏဘွာစိတ်နဲ့အောင်းမိတာကိုပြောတာကမနာဘွာအဲ့ဒီကိုအောင်းမိခြင်းတဲ့နေရာလေးကိုကိုယ်စိတ်ကိုပုတ်ထုတ်ထားတာကိုပြောတာ အဲ့ဒါကိုတရဏဓမ္မတရဏဘောအောင်မိလေးဓမ္မနာဘောပူအောင်မိခြင်းနဲ့နေရာကိုပို့လို့ထားတဲ့အာဟုပြောတာအဲ့ဒါကိုကမနာတဘောပေါ့ပါအဲ့ဒါကိုပေါင်းလို့တရဏကုံဆိုအောင်ဖြစ်တယ်ပြောပြအောင်ကြာဟုတ်ပြတ်နော်ဟုတ်ပြတ်我的书你光哎，他说那光干嘛？那我我知道。嗯。 အဲ့ကာရမညီလူရမမဲ့အဝညီမညီလူရမညီမမင်္ဂလာ就是说我你们大嘛，我记得嘛，不过嘛，我那么记得嘛，就是我你妈你们家嘛，哎，老嘛，姨嘛，这那多之类。妈咪啦，没有了，我妈咪啦，都爱来住。 အာနာဟာကြီးအတော်မှာထားပြန်ပြီ။မောင်ကြီးလေနော်။အဲတရဏတော့အောင်းမိစိတ်ကိုပြောတာ။ဓမ္မနာကကိုအောင်းမိခြင်းတဲ့နေရာကိုအဲ့ဒီစိတ်ကလေးပို့ထားတာပြောတာ။ဟုတ်နော်။ အဲ့ဒီမှာတော့၃ဘင်းရှိတယ်၃ဘင်းအဲ့ဒါမှတ်ထားဒူလာဦးဒီအတွက်လက်ဆောင်ပထမဆုံးကဘာတီတို့လူဖြစ်လာတဲ့အချိန်မှာတစ်ပင်ဆောင်တဲ့နတ်တီပေါ့တောဆောင်နတ်တီဟုတ်နော်တစ်ပင်ဆောင်တဲ့နတ်တောဆောင်တဲ့နတ်သူတောင်နာနေရင်တောင်ဆောင်တဲ့နတ်ဟုတ်ကြတောင်နာမှာနေသူကတောင်ဆောင်တဲ့နတ်ကိုသူတို့ အောင်မရသေးသူတို့ဒုက္ခရောက်ရင်ပေါ့လေဟုတ်ဗျာတော်တဲ့နေသူကအဲဒီတော်တဲ့မှာစောင့်နေတဲ့နတ်တီကိုအောင်မရသေးဟုတ်နော်အဲကိုမိသားစုနဲ့ရွာနဲ့ပြည်နဲ့နေတဲ့အချိန်ကြတော့ကိုရွာအဝန်းအဝိုင်းမှာရှိတဲ့နတ်ဟုတ်နော်ပြီးတော့ကိုယွာနာမှာထွတ်မြတ်ထားတဲ့ပြစ်ပင်မှာရှိတဲ့နာတုံတော့ ပြီးတော့ဇီဒီတို့ခေါ်တဲ့ညောင်ပင်တို့ညောင်ပင်မှာရှိနေတဲ့နာအဲ့ဒါတွေကိုအာယုံပြုရတယ်ဒါကဘာဥတီတာကတည်ကျတဲ့တရဏဂုံကိုတော့阿里嘎，你查这事了，出去妈妈的，你妈的个，我不谈，我我是妈妈的。 高了嘛？哦，你你二毛着我就随我，这是代的什么？嗯。 他不不要吃毛多个啦，可以，多毛啦，可以这个那个。有啦，有啦，笑啦。嗯嗯嗯嗯嗯嗯。 အေးအေးအေးဘာသာတော်ငါသာလို့ဘာလို့ဒီဟိုဘုံတော်မကြောက်မရလားဒီအဲ့ဒါပထမအဖြစ်တရဏကိုနော်ကဘာတီတဲ့အချိန်မှာလူသားရဲ့လူဖြစ်လာတဲ့အချိန်ဟုတ်တော့ကိုယ်ဝယ်အောင်မရှိပဲနဲ့ဟင် အဲ့တော့ညမောင်တော့ကြောက်ထားပေါ့နေလေကိုမိသားစုလေးအဲ့ဒီတော့ကခုလိုရွာနဲ့နေတာမှမဟုတ်တာမိသားစုလိုက်ပြီးနေကြတာကြောက်ထားပေါ့ကြောက်တော့နေရာကိုအာယုံပြုတဲ့ပေါ့အဲ့တော့ပထမဆင့်တရဏကောမမီလာဟင်မမီတော့ဒူတော်ဒီအဲ့ဒါဘူးကြီးလားအဘိုးကြီးမမီလာဟိုတာတာဟောပါဘူးပါဘူးဗျာ မိမသားရယ်ဟင်မိမသားသားလည်းမိမပါလာသူပါလာမမဟုတ်ခင်လေလားမိမပါလာတဲ့ရောလို့ဆိုဟင်မိမပါလာတဲ့ရောလို့အဲ့ဒီနာနေပြီးတော့ဒုတိယဆင့်ပြရဏကုံတက်ခြင်းနော်ဘယ်သူကဖတ်တဲ့ဟိန္ဒူလူမျိုးကဖတ်တဲ့ ဟိန္ဒူဟိန္ဒူတာဘူးမှာပါဟိန္ဒူဟိန္ဒူတာဘူးမှာပါအိန္ဒိယပြည်ကကလားအဲ့ဒါဟိန္ဒူခေါ်ရတယ်ဟုတ်နော်သူတို့ကသူများမကူွယ်ဘူးသူတို့ကိုယ်တိုင်ကြိုးစားနော်ဟုတ်နော်ဟင်ဘာလို့နတ်ဒီကိုကိုယ်တာတော့ကြောက်လို့မဟုတ်ဘူးလားနော်ကြောက်လို့ကိုယ်ွယ်တာဟုတ်ဗျာဟင် ကြောက်လို့ဘူးွယ်တာအဲအဲ့ဒီကြောက်တာကိုငါဘူးွယ်မဲ့သာကိုကိုယ်လည်းမကြောက်အောင်ကြိုးစားတာအဲ့ဒါဟိန္ဒူကျင့်မယ်ယောဂအကျင့်လို့ခေါ်တယ်ဟုတ်ဗျာကိုယ်စိတ်ကိုငြိမ်အောင်လုပ်တဲ့အကျင့်ဟုတ်နော်ဒီအကျင့်တစ်ခုရှိရတယ်ဟုတ်နော်စိတ်လုံငန်းစိတ်လုံငန်းရှိရတယ်သူတို့ကစိတ်လုံငန်းကိုလုပ်တဲ့ပေါ့ဒီ ခုနကတစ်ပင်နေဖို့ဝင်လာကြတော့စိတ်လုံးကမလုံဘူးပေါ့သူများအာဘုထားတပေါ့ဟုတ်နော်အခုကကြတော့သူတို့သူတို့ကိုယ်တိုင်စိတ်လုံးကကိုလုံပြီးဟုတ်နော်အကျဉ်းတစ်ခုပေါ့သူလည်းသူတို့ချင်းချင်းမပေါ်ရောကာချက်နာတော့အားဖြင့်သူပါတော့စံကိုခေါ်တော့သူတို့လည်းသူတို့တရဏဂုံရှိမှာပေါ့ဗျာသူတို့ယုံကြည်တဲ့တရဏဂုံရှိတယ်အဲ့ဒီညာစိတ်ကိုပို့လို့ထားပြီးတော့ တွေးနေတဲ့စိတ်ကိုမတွေးအောင်လုပ်တယ်ပထမဆုံးတော့မှန်တယ်ဉာဏ်ပေါ့မတွေးဖြစ်တော့ရင်စိတ်ဟာအေးလာလိမ့်မယ်နော်ဒုတိယသင်ဖြစ်သွားပြီနော်အေးပါများလာရင်တီးလာလိမ့်မယ်တတိယသင်ဖြစ်သွားပြီဒီနော်စိတ်လုံငန်းစိတ်လုံငန်းစိတ်လုံငန်းနောက်ဆုံးအဲ့ဒီတီးတဲ့စိတ်ဟာကြည်တက်လာလိမ့်မယ် ကြည်တက်လာရင်ပီတိဆိုတာဖြစ်တော့တာပဲလေဟင်ဒုက္ခဘဝတစ်ဖြစ်တော့မှတင်လေအဲ့ဒီလူနဲ့သူတို့စိတ်ကိုသူတို့ပိုင်အောင်ကြိုးစားပြီးအဲ့ဒါဒုတိယအဖြစ်တရဏဂုံကြိုးစားဖို့ရတဏမဂုကိုကိုဒုတိယပုဂ္ဂိုလ်ဆိုတော့သွားမအကူဝေနာအစီရောခရောရောအကူလေသွားအကူလေနာအစီစခရောခေတေရောသွားဘုဝေနာအကူဝေရောကိုလည်းတေး โอ้ไอเดียมมีไอเดียชอบก็หาหรือสะตัไปนะก็ไปเดียไอชัวไอหน้ากันนะมากูไปโอ้เขากู้หน้าชิโยเขาโยยาสิตีเลยอาชิโ้โยกู้ไปโดยอาชิโยโอาชิโยมาโยยาสิยตีนะโกถึงมาลูโก็จงยายาสิยายาตีแต่ยาที่โอ้ฝ่ายเนั่นเนี่ยโอเคดีเขากู้มันมีแล้วอ่ะ 我好满足哎！哎，嗯。他聪明吧？你他妈了。你他妈了。你他妈的，你妈聪明。俺叔你，呀，俺叔你又高了嘛？叫你不乖，不是是你不乖，让妈让你不乖，我，对的嘛？俺叔他妈不傻子。 သူရောမှာကိုယ်ွယ်ပါဆိုရင်အဲ့ဒီကာယရဲ့မှာသူမဟုတ်ဘူးကြောင်းလည်းအောင်တယ်သူရောမှာမြုံမှာခါမှာမခါမှာအဲ့ဒီကာယအဲ့ဒီကိလာလည်းသူသူမဟုတ်ဘူးကြောင်းလည်းအဘယ်မှာဆာဝငါယီဝငါလည်းအောင်တယ်အပတ်သူကိမဟုတ်ဘူးတာလည်းအောင်နပိုင်းနေလိုက်တာနာဘူးလည်းမဟုတ်ဘူးအမှန်ပါဘုရားမြေဝတ္တနာရီ ဘယ်နေတော့ဒီကိုရဘူးလို့ဟုတ်ဟဲ့အဲ့တော့အဲ့ဒီအိန္ဒိယရဲ့ဗရဏခုဏကိုကိုကိုကိုဝယ်လာနော်ဟုတ်တော့ဟဲ့ကိုကိုကိုကိုဝယ်လာတို့အရင်ကပောင်းတီကာပါတာတော့တော်ဒီတော်မီပြပင်းဒီအဲ့အဲ့ဒီမှာရှိတဲ့နတ်တွေကိုကိုကိုဝယ်လာအဲ့တော့ဒီကအနာဗရဏခုဏ ဟောဒီကကိုယ်ပိုင်တဲ့နှစ်ပုဒ်အဲ့ဒီကိုယ်ပိုင်နဲ့အနာပါဖြစ်ခြင်းလေဝေယိုကကျန်ဒီဘဝင်ဖြစ်ခြင်းလို့ခုနဟိုင်းနာမီ姐好姐，不理解嘞，是姐好姐，阿姑姐嘞，我你呀，不是我你是你有你呀，阿姑姐嘞，如果我有阿姑姐，她就是在家里，我为侬。 ဘာရုံဘာရုံမေးကြည့်မေးကြည့်နမောမေးကြည့်အောင်မေးကြည့်အောင်မေးကြည့်အောင်ပုဂ္ဂိုလ်အားကိုးတာဒီလိုရှိနေရတဲ့ကြာဘုံဘုံဘောကဘလာသာဒီဘောကြီးဒီဘုံဘုံဘောကဘလာသူ့တော်ဦးဒီဟင်ဘုရားမတော်ဟုတ်ဆရာကဘုန်းကြီးအစိုးရခေါ် 不买就拆个啦，或者是你们谁要？拆个啦，或者拆个不便利，最后你过来我哋老闆就做嘢老實，啲奶奶就加嘅，啲，啲嘅，姑姑姑，姑姑咪啦。 ခုနကတော့ဒိုးစီတတိယလို့လာမှာဟုတ်ဒါကပိုးကိုပဲသားဟုတ်လား我要安娜下来哪里？啊，我掉了呀，我拿不到了嘞。啊，我不要不要掉了。嗯，哦，都，我老的所以不要讲我的口音嘛，最多的听不到了。 ဟုတ်လားအဲ့ဒါကိုဟိုဘာလို့အဲ့ဒီတိပိဆောင်တဲ့နတ်ဒီဟုတ်တော့အဲ့ဒီအရာဆောင်တဲ့နတ်ဒီကိုဝယ်တာမဟုတ်ဘူးလားဟုတ်တယ်နော်ကိုဝယ်တာနော်အဲနတ်ဒီကနတ်တွေသွားနေတဲ့ချိန်ကိုကအာရုံပြုလို့လာမရလားနတ်ဒီတခြားခရီးသွားနေလို့ချိန်ကသွားအာရုံပြုလာမရလားလာမလဲပါဗျာဟင် ခါတာငကူမနာမလဲဘသူကြောက်ဟင်ဘယ်လိုမှမလုပ်ရဘူးဒီလိုမှမလုပ်ဘူး 在在我们这边，不是你家吗？你家吗？哦，你你，不是谁啊？啊，那你说出一个样子，不是谁啊？你哇，拉下子咯，他拉没拉？你我们，买老牛，我看你看我这个也不啊。嗯嗯。猪毛毛，哎，买又不要，还不留？哈哈哈哈哈！我我看到你。 솔직히대신원래그냥높아서오지때야뭐죠하늘에보고오야네네좋아래네오야아맞이야누구야고과야라생각하고요고가고돈은누구가야하고하지네오야요거알아뭐냐니네오야네ဒီကလည်းလည်းဟောတော့တော့မကားရ 我来啊，我那你都不懂。你干嘛不来？你啊，你啊，你啊，俺不会做那嘞。嗯嗯嗯嗯，都好，不然嘛，咱都也会做嘛，不呀？都那讲到，但我用上手那个不互动的零碎那个米，喏，都那讲到我上手卡的，对不对？不互动的零碎那个米。 အဲ့ဒါကသုဝနာကာမကိုစောင့်ရှောက်ထားနော်ဟုတ်တယ်နော်ဒီစောင့်ရှောက်ပြီးမဲ့လေသုဝနာကာမဘုမာဝရေစိတ်မှာပိဋိယကမျှပြစ်နေတဲ့အချိန်မှာဘဝတုံတတိကတခြားသောအပျော်တူးနေတဲ့တော့မသိလိုက်ဘူးလေဗျ။အိုးဗျာ။အဲ့ငါဘုရားတောင်းကြတယ်။ဒီလိုနေတဲ့နေရာဟာပဲ။အခုပြန်တော့

修法の院長がもうね、こういうのは、で、あんな、で、あ、僕、cái lỗ của bố nhí à bà đã đồ thế vì là thế ပြောပြီးသွားတယ်ကြာဘုဒ္ဓဘူကြီးကထောင်ထောင်ဆလာလို့ဟင်ကျတော့နာဘူဘွေချင်းပြီးတော့ဟုတ်ဘူးနဘူကြီးနားလောက်နဲ့လုံလောက်ကမလားလို့မိဟုတ်ပါလားนี่อ่ะเกเรก็ปูเปียวเว้ยเอาไปจ้าเอาไปจ้า ဟင်ဒီတော့အာခါရလည်းဗုဒ္ဓပြုံးပဲလားဟာရဟူဒီလောကရောမေခေါင်းရင်းဒီပင်ကဆင်းကိုင်နော်ဒီတိုင်းပြောလို့ကတော့ဒီဒီဒီဟောဟဲ့ဒီဟော โอ้โหเอ๊ะเอ๊ะเอ๊ะดูดูดูดูดูเอ๊ะမနာဘူးဒီကမတော့ဘူးမတော့ဘူး တော့တော့ပေါ်လာတယ်မတော်ဘူးလေကိုပြီးပြီလေနောက်ကိုကိုကြီးရောင်းရောကျေရုပ်ပေါ့ပါလားကိုကိုပြောဟေ့မဟာမြိုင်တို့မကျေတဲ့သုံးနှစ်ဆန်တောင်ကြောက်တွေးမယ်တို့ဟေ့ရတာကြီးမဟာမြိုင်တို့လာကျေနေတာသုံးနှစ်ဆန်တောင်ကြောက်တွေးမယ် Amigo, a que pudo haber tú una casa o por el nuestro lado. Ole, ။ဟုတ်ကလား။ဟိုပြည့်တယ်ဘူးမဟုတ်ဘူး။တို့ဘုရားဘာသာလဲငါပေါင်းများစွာရှိတာပဲလေ။သတိမှတော့ပြုပါ။ကိုယ်ဝယ်ဘူး။ဟိုမကိုယ်ဝယ်ဘူးသာပြောတာပါ။ဟုတ်ပါ့။ တတိမာကာရပြောရတယ်ကြည်ရတယ်တို့ဘုရားဘာသာများဒါရေးနာရေးအစူတန်းတစ်ခုလုပ်မယ်ဆိုနာပြီအရင်သိရတာပါဓမ္မန္တာသက်ဘဝလေးတုနဲ့ပုတ်တယ်ဟေးဓမ္မန္တာသက်ဘဝလေးတုနဲ့တို့လည်းနာဒီပြင်ရတာပဲဟုတ်ဗျာအသိခံပြုရတာပဲဟုတ်တော့ဒီပဲနဲ့ကိုယူဆွေးယူနေကြဘယ်တော့မှဖြစ်ပဲနဲ့အသိမှပြုပါဟုတ်တော့ တို့တော့မဟုတ်ဝင်နဲ့အာဘိုးလောက်เสียမဟုတ်ဘူးဆိုတော့တိထားဟုတ်နော်ဒီပြောမှာဒါပုလေတာတာဘုံကိုနာတာကိုွယ်ဘုံနာနေရတော့အယူရရပြည့်ရစင်ပြီးနေနာရပါရဟာသာပြီးနေခုပြောရရရပြီးနေ你下午咋个又不把压力嘞？你下午又把压不压落？你要不要一手的？你看。

我家我就说嘛，你嘛他妈啥叫我给我们？俺人俺西龙这个是我们主人叫我们给我们，该也他去打的，也他不给我，你们也他去打的，အဲအဲ့တော့တို့တရဏဘုံနှစ်ဆင့်ရှိပေါ့နော်ပထမကဘာဥဒီကာသလူရည်လို့ဖြစ်လာတဲ့အချိန်ဘာမှအာဟုဇရာမရှိတဲ့အချိန်မှာတော်ရီတောင်းနေ တစ်ပင်လေးအရံလေးဇေဒီလို့ခေါ်တဲ့ညောင်ပင်ဒီအဲ့ဒါတွေကိုပွင့်ချတာဒါတရဏဂုံအဲ့ဒီကပါခဲ့တာပါဒီကနေရှိန်ဒူယောဂခြင်းနဲ့ကျင်းကျင်းတဲ့ချိန်ကြတော့သူတို့ကသမထအောင်ပေါ့ဟုတ်နော်ဒီတိတ်ဒီတဲ့ဒီလာနေပြီးတော့နောက်တော့အေးလာတဲ့ကြီးလာတဲ့အေးလာတဲ့အေးလာနေတော့ကြီးလာတဲ့ ကြီးလာတဲ့အချိန်ဆိုရင်ဇာသိဖြစ်သွားပြီလေဟင်အဲဒီအချိန်မှာသူတို့ပြီးတော့ဇာသိနဲ့ပြီးတဲ့ဇမာပွားဖြစ်တယ်နော်တရဏဂူရာသဝင်မှာဇမာပွားဖြစ်တယ်အဲ့တော့ဇမာကဘယ်မှာဖြစ်တုံဆိုတော့ပထမဇံဘုံရဲ့အောက်ပုံနဲ့ဆင်းမှာဖြစ်ရပါတယ်နော်ပထမဇံမှာ ပုံသုံးသိရှိတာဟိုးပုံတော့ပုံသုံးသိရှိတယ်အဲ့ဒီဘုံသုံးသိရှိတဲ့တဲမှာပထမတစ်ဆင့်ဒုတိယဆင့်မှာသူတို့ဒီပေါက်တဲ့ဒါနနေခွင့်ရှိပါတယ်အဲ့ဒီဘွားဖြစ်တယ်အဲ့ဒီချိန်မှာတတိယအဆင့်မှာနေတဲ့ဂျမာကမဟာဂျမာလို့ခေါ်တာတဲ့နော်သူ့နာမည်ကိုမဟာဂျမာလို့ပဲသုံးပါတယ် သူ့ရဲ့သက်တမ်းကကဘာချင်းအောင်ရှိတဲ့သက်တမ်းသက်တမ်းရှိပေါ်ဗျာအခုကဘာဒီတော့ဒီမပေါ်လဲကဘာပါရဲကရှိလာတော့ပေါ်ဗျာကဘာဆုံးပြီးရှိမဗျာဟုတ်နော်ရှိလာမယ်အဲ့တော့သူ့စီကိုနောက်မှရောက်တဲ့အဲ့ဒီအိန္ဒိယပြည်ပေါ့ဓမ္မပေါ့စာလေးတွေပေါ့အဲ့ဒါရောက်လာတော့မင်းတို့ကငါကဖန်ဆင်းတာဟုတ်ကြ ထောင်သေးသူငါကမသေးဘူးထာဝရအမြဲရှိတယ်ဟုတ်နော်မင်းတို့ကငါဖန်ဆင်းတဲ့အတွက်ဟုတ်ဗျာငါကသူ့ပေးရင်မင်းတို့ကြမှာပြရမယ်ငါကတံပေးရင်မင်းတို့တပေသွားရမယ်ဆိုတဲ့ပေါ်လီဝါဒဖြစ်လာတယ်နော်ဒီပေရဟူအပေရောက်တာလေဂျမာကြီးဖန်ဆင်းလို့ပေါ့ဗျာခုလူတွေတော့နတ်ဒီဂျမာကြီးဖြစ်လာပါတယ်ဂျမာကြီးဖန်ဆင်းလို့ဆိုတဲ့ transition ဝါကအဲ့ဒီမှာဖြစ်လာစေဒီဆုံးတယ်အဲ့ဒီဘူးဒီဘောဒူဒူဘာဒီနာရောဂေဘာဒီဖာရောဒီရတော့ရောဂေဒီကတော့မောလို့တော့ကြောင်းတော့ဘောဘာသာကြောက်တော့ဘူးဒီပုတ်ပြီးอืมมาเจ้าโอ้โหเจ้าผู้เพี้ยนเนี่ย မှာဥပ္ပယောဥစ္စာอืมอืมမာရီအဲရာလိုရောစာအေးရောစာကဦးစေတဲ့ဝင်နာနေဆိုတဲ့ဦးစေရသမမမဆဲလာတာငါတေလာမစခေမတေကိုသူ့ဟောဟိုဒီမရဲ့လိုရောမယ်စခေသူ့ဟောရလိုရောမူဟောစခေကိုလေယောအတီ 你话阿公的，他才比你爸妈，会拖拉的，会那个。我老公年轻么？比你那的多卡了。年轻那多好。哎。他们现在嘛，那个什么，对方，就昨天下课那地方，就干点嘛。他们，你再讲嘛，你再问问人家。 俺们干，咱们也么了了，一干我我可咱们一样嘛。俺们那我听不咋样，那听莫子，听不咋样，听莫子，听句我么的，我可咋我就等于我说是？我在家嘛？他们，你夸怕再问我？嗯嗯，我问没？知道？ နာလာလေကိုကြည့်ရတယ်ဘုနာလေနာလာဘုရားဘုရားပြောပါဘာနာလေးတို့လည်းဘုရားတည်းဘုရားကိုပြအောင်ဘုရားခိုင်းတာနာရောတော့တော့ဘယ်မှာသာဘုရားကိုပြောဟင်းဟင်းအဲဒီမှာရင်ဖြာသေးရှင်ဝါရဖြစ်လာတယ်နော်ဒါဒုတိယဖြစ်မှရှိသေးတယ်ဟုတ်ကောအဲဒီဓမ္မပေါ်စာတွေကပေးရော ပြီးတော့လူကြီးရောက်ပြီးတော့လူကြီးပြန်ရောက်လာတဲ့ခါကျတော့သူတို့ကပြန်ပြောတယ်ဟိုမှာငါတို့ကိုးကွယ်တဲ့သာဝရဖရာရှိတယ်ဟုတ်နော်သာဝရနဘူရသူ့ကိုအိန္ဒိယလိုတော့ဣရိယဝလို့သုံးတယ်သာဝရလို့မသုံးဘူးကလာဘာသာနဲ့ဣရိယဝလို့သုံးတယ်အဲဒီမဟာဗမာကြီးရဲ့နာမည်ပဲဟုတ်နော်ဒီငါတို့ကသူတို့ အဲ့ဒီဤရေယုံအလိုခေါ်တဲ့မဟာဗြဟ္မာကြီးဖန်ဆင်းတဲ့တိုင်တို့ကနေခွင့်ရှိပြီဟုတ်ဗျာဒီသူကကောင်းရှိပေးရင်သူကထက်တဲ့ရမည်ဟုတ်မဟုတ်ဒီသူကတို့ကိုပါတော့ဆိုးကြိုးပေးရင်တို့ကမရေခွာရမည်တို့အဲ့ဒီမှာဇမနဝါဒရေလို့ဖြစ်ပါလေအဲ့ဒါဟိန္ဒူဝါဒဟာဇမနဝါဒသူတို့ဒီဇမရောက်မပေါ်လား ဟုတ်ဗျာသူတို့ဟာဗမာရဲ့အကျင့်တိုင်းကျင့်တော်ဗျာအဲ့ဒါကိုဇမနာဝါဒကိုတုံးတယ်ကြည့်ပြောဒီလေနီအဲ့ဒီမှာပေါ်ခဲလာတယ်ကိုနောက်ပြီးတော့ပြန်မှာဒီဆိုပြန်မှာအဲ့ပေါ်ခဲလာတယ်ဒီဒီမှာပေါ်ခဲလာတယ်ဟိုကအေးဒီလေငါမကူကငါမကူကငါမဟာသာပြီးနော် ငါလည်းရုပ်ကိုပဲပုဂ္ဂိုလ်ကိုရခိုင်းနေငါဒါတိလူလာကရပြီရောဆက်ဖို့လဲရော့ပေါ်ပြီးပါလေရော့ပေါ်ဟာစားပါလေဆိုပြီးလဲဟိုမအဲဒီမအဲဒီလေလာလေဦးနေဘူးမအဲဒီဟာစားလေဆိုရင်ဟုတ်မပေါ်မမီလို့ဒီရမေးစလို့တူမော်ကြီးဟာကြာလာဘယ်ပေါ်ပါလဲပေါ်သူရနေနေပါပေါ်ပါလဲပေါ်ဒီ hidup moji hidup moji ni bahasa do Bahasa Korea. Bahasa Korea dia ada tanda. Tak tak tak. Kamu pergi. Oh, ဟင်ဟင်ဟင်ဟင်အဲ့ဒီကနေပြီးတော့မှတော့တတိယအဆင့်တက်မယ်နော်ပရမသင်္ကနာဘုရားနော်ဒုတိယသင်္ကဓမ္မဘုရားနော်တတိယအဆင့်တို့ဘုရားတော်ပွင့်လာတည်းဟုတ်နော်ဘုရားပွင့်လာပြီးဟုတ်ဗျာပြည်ပြာရှိတာဒီအကုန်ပြီးတဲ့အတွက်ဘုရားကိုတုံးတာ အမှန်ကိုအမှန်တိုင်းသိတဲ့အတွက်ဘုရားလို့နာမည်ခံတယ်နော်ဘုရားရဲ့နာမည်ကသိတရားရှိတာသိတာကိုဘုရားလို့ခေါ်ပြီးအမှန်ကိုအမှန်တိုင်းသိတာကိုဘုရားလို့ခေါ်တယ်အဲ့ဒီဘုရားပွင့်လာတဲ့ဟုတ်နော်ပွင့်လာတော့မှဘုရားကြတော့ခုနကပြောတဲ့ဓမ္မိစုပိစနစ်မရှိတုဒ္ဒဗလာမှာနော်ဗုဒ္ဓဘာသာခေါ်မှုပေါ့ ဟိုနော်သူပေးတာပေးစနစ်မရှိဒါလို့လို့ဘာဖြစ်မယ်လို့ဟိုတို့ကျင်းတာမရှိဟုတ်နော်ပြီးတော့ဒီဘာသာကိုယ်ွယ်ရဘာလို့ဤလို့ကျင်းတာမရှိယုံကြည်ရေးကိုယ်ွယ်မယုံကြည်ဘူးပြည့်တယ်နော်ဟောလို့စိတ်ထားရှိလို့ဟောတယ်လို့လုပ်ရင်ဟောဒီဘုံကြီးကိုရောက်တတ်တယ်ဟောတယ်လို့ကြီးစိတ်ထားရှိပြီးဟောတယ်လို့လုပ်ရင်တော့ ဟောဒီပုံရောက်တတ်တယ်အဲ့ဒါဘုရားကခွဲကြတာတရှိလိုက်နာရမယ်လို့မပေါ့ယုံလိုက်နာမယုံမလိုက်နာနဲ့အဲ့ဒါဘုရားပါပါပြောပြပါ妈妈陪我，妈妈陪，妈妈陪我，妈呀陪妈姑，对。 อยู่คนอยู่เงินมาเฮ่ดีคนมาเฮ่ดีคนเอ้ยเท่ด้วยอย่าตีเลยคดีขาละผู้อยากการตัวเลยชาผู้ตาบาดาอะไรนะตัวนี้คือดูရောအီရှာဘုရားဘာသာဆိုအင်းနာတဲ့နံကဲနာဒီကကိုစမပဲလားဥမပဲလားစမယာဥမယာမကိုခါစီယာနုသိမွန်တာဟိုညာမီမတာဟိုမယာလေး مثلا يقول رجالي فتجلا أو فتجلا لنشو يوقف بيت ما يوقف تابعي نا يا لا ဟုတ်ခင်ဗျားလားဟာကြီးမေးပါဗျာနေရောက်လားဟုတ်ခင်ဗျားလားဟာကြီးမေးပါဗျာဒီမှာမေးမဟုတ်ဘူးဗျာကိုယ်ကလည်းလည်းမေးကိုယ်ကလည်းလည်းမေးနာရောက်လားဒီနာရောက်အာ あまりにもにもこう。Alika, mau this, why you want masuk masuk ni mah power, kita nak orang ni mah, apa ni mah masuk je orang ni. Ada rasul ni mah dua ni mah ni mah kuat, mah dua mah kuat. Awak, အဲ့တော့တို့ဗုဒ္ဓဝါဒကကောင်းတာနဲ့ဆိုတာကိုနားပြပဲရှိပါသေးနော်နားပြအတိုင်းကိုကိုယ်တိုင်ကြင့်ယူရမှာနော်ယုံကြည်ယုံနဲ့မရဘူးကိုယ်တိုင်အားထုတ်ယူရမှာကိုကိုကိုမေးပါ ကောင်းကြံတာမေးကောင်းရင်လည်းသူကောင်းတာပြီးတွေး ကောင်းတာဒီပြောကောင်းတာဒီလို့ဟုတ်နော်ဆိုးရင်လားမေးဆိုးရင်တယ်လို့ကိုကိုကိုဖြေခဲ့ရင်ဆိုးတာဒီပဲကြံပါဆိုးတာဒီပဲပြောပါဆိုးတာဒီပဲကျင့်ပါအဲ့ဒါဘုရားဘာသာပဲလေကျေးဇူးဆောင် Davetiga la madaletiga vila kuku asiwa kuni la ti debu na davi ka davi la ti davi ya li asiwa koman eh na davi la davi kuku davi ya na ama davi ka mani kuku koma davi ka kapi kalwa itu kaya ilu hai ti ti la lu ya ti lu ya tu 啥子嘛，那个什么呀？你嘛是嘛不打的嘛？ 真ん中にワンワン、まあ、今まで。か、か、か、か、の今真ん中にワンワあ、前、じゃあ、マジだ。マジ、今、は、マジだ。ワンワマジ。今ワンに、マジだ、ワン。あ、今、真んワン 山をやっていることなので、前に、前は、じゃ前に、じゃ前に、にも、にまじゃ。あすよよ、とよよ、これなので、お顔の太陽を呼ら。で、あすよにまこよよ、にまじじゃ。うん。けよよ、ကိုဟာကိုကြည့်ပြီးခေါင်းအောင်မယ်အတွက်ဒေဒေရှင်တွကိုပဲလို့မှဟုတ်နော်ဆိုခြင်ရင်လည်း 古为厨房的那个保护药嘛，崔家的古为嘛啊？这就是。然后，他就讲嘛，他就讲我做毛你嘛，我打我没，我哈么样我跟就家不惯我，你么样呢？哦，你么也打的光没？哦，知道嘛？你妈然啊，我着急我么？着急什一的？ 홍보대전반장홍보대말이다.아마스가누마후장이와요.이거빨리.아,또요리와요.요리맛이있고.네.니와.네.나다니래나내가뭐다니야지.마다니래누돌아가래누.오늘난오케이고.오늘니와지.요리먹고있고.아,또요리 ပြောခံလာပြောခံလာတဲ့တေလာလေးဟဲ့တာတော့ဘယ်နာစီရောပြောတေလာလေးဒါအဲ့ဒီတေလာငါစိတ်ကပါအာငါနဲ့တေလာလေးကတော့အချီရောတေရရောခဏကပါလေးအချီရောတေရရောရာလေးကျန်နေဘူးရဲ့နေမျိုးကိုကောင်းကြတော့ဖူးကြတော့ဒါကလည်းဒီမဒါကလည်းဒီဒါကလည်း လူကိုကောင်းကောင်းလုပ်နေသလားဆင်းရဲလုပ်နေသလားဒါဝိသေရတိမဒါဝိသေရတိဒါဝိသေရတိသိတယ်မဒါဝိသေရတိဆောင်းရတော့ဘာပဲတော့ကောင်းတာလုပ်တယ်တဲ့ငါပဲရှုံးမှာပါတယ်အော်ဒါဟုတ်တယ်တော့တော့ပဲရှုံးမတင်တာဟုတ်ဟုတ်တော့ကိုယ်ပဲကြည့်ချင်းဘယ်သူမှအာမကူနဲ့ နော်အဲ့တော့တို့သုံးသိရှိသွားပြီနော်လာဘူးဝယ်တဲ့အဖြစ်ဇမာဘူးဝယ်တဲ့အဖြစ်ခရဘူးဝယ်တဲ့အဖြစ်သုံးသိဘယ်အဖြစ်လဲလိုက်လိုက်ကျင့်ယူပါကိုယ်ွယ်ယုံဝုပြုယုံနဲ့မရဘူးကိုယ်ွယ်ဝုပြုတာကကိုယ်သူတော့ရာကောင်းရမှာပေါ့ပညာမရနိုင်ဘူးနော် ဟင်ကုသိုလ်ရောပညာရောလူချင်းရင်တော့ရှင်းယူပါမနော်ဟုတ်နော်ဟင်ဟုတ်နော်ဟင်အဲ့တော့နာဘူးယုံကြည်သလားကိုယ်ွယ်ပါနာမည်တောင်အောင်ကျင့်စွမ်းပါနာမည်ခံယူနဲ့မပြီးပါဘူးဟုတ်ဗျတို့ဘုရားဘာမကမှာလဲနမနဘူကြီးကယုတ်ကစုမော်တို့ဘာလို့ရှိတာလဲဟင်တို့မှာလဲဟို အဲဒီပင်ကနနဲ့ပေါင်းပြီးစားတာဒီလိုလည်းရှိတာပဲဟာအဲ့ဒါရုံလုံးပေါ်တော့မပေါ်ဘူးပုံတော့ဘူးတော့မပေါ်ဘူးအကြည့်တာပဲဟာသူလေအဲတော့ပေါင်းနေတဲ့ပေါ့ဘူးပေါ့ပါဆက်ပေါ့ဘူးပေါ့သူလည်းပေါ့မှာပဲဟာဟုတ်တော့တို့တော့ရုံလုံးမောအောင်ကြီးကြီးရုပ်တော်ပေါ်ကျင်တော့ကျင်ရတာပဲအမကားရနန်းနဲ့မိတ်ဆွေမရှိဘူးဟုတ်တော့ဟုတ်တော့တကယ်လို့တို့က ကောင်းငယ်ပုံတက်ခြင်းနဲ့ဓမ္မဖြစ်ခြင်းနဲ့ဓမ္မဖြင့်ကျင့်သွားထိုင်ပြီးတော့ဘာမှမရနိုင်ဘူးဟုတ်နော်အဲဒီအတိုင်းပဲဒုက္ခဗုဒ္ဓဘာသာဟုတ်တော့ဗုဒ္ဓဘာသာကဓမ္မရဲ့ဟူဘက်ကိုလုံနဲ့စီချိဒုက္ခရောက်မှာဟုတ်ရဒုက္ခအာလုံးငြိမ့်တဲ့နေရာတိရောက်မှာအဲတော့ငြိမ့်တဲ့နေရာတိရောက်ဖို့ဆိုတာလေသိယူရမှာ မတင်ဘဲနဲ့ဗုဒ္ဓဘာသာအမိခံယူနဲ့တော့မရောက်နိုင်ဘူးကဲပြောပြဦးပြအရှိရောတေဝင်ရောရာရနေနိအရှိရောဒါရတိလေဒါရမဒါရဒီမရာရာရာအမတေကို 吃卡的有为为那吃嘛卡卡的嘞，你嘞侬你也我不不吧，你卡吃啦干为你我老卡比呀，阿妈阿妈卡吃这个卡比呀，这这这嘛这个这嘛个哦，不打把打的，这个不打把打的，哦呀卡比呀，这个呀呀这个这嘛这个不打把打嘛的，我那。我们这如果来啊，那不打把打的，那你得看着啦，那你心会也得是会。 后面再有，后面啊，后面有的是有的。嗯，这他们就王梅良没机会，没机会，没机会。啊，对头，啊，没机会，没机哎呀，你快点快到了。 啦，姐姐婆，啦。我的嘿，我的嘿，那来来不来来，我差了一下嘞。我带跑步，你过来不？ ဒါဖောက်တော့ကြည်သွားတာပဲဗျာဟင်အဲ့တော့ဘိုးဘွယ်မှုတုံမျိုးပြီးပြီချင်းနော်နာဘာဖြစ်လူရဲတို့ဖြစ်လာတဲ့အချိန်အာဟုတရားမရှိတော့တောတောင်တို့ပြစ်ပင်တို့ကိုတရားတော့နာဘူဘရာတဘောဟင်တရားရည်နတ်တဲ့ပါတဲ့ဓမ္မဖြစ်ရောက်လာတဲ့ကာလကြတော့မဟာဓမ္မကိုကိုယ်ွယ်ကြပါတယ် အဲ့ဒါကိုဟိန္ဒူကဣရိယောလို့သုံးပါတယ်သူဣသရေလကြတော့ဒီဟူဝါလို့သုံးပါတယ်မူစလင်နဲ့ခရိယန်ကြတော့သာဝရလို့သုံးပါတယ်အတူတူပဲဟုတ်ကြအဲ့ဒီအတူတူတဲမှာဟိန္ဒူသားတွေတကယ်ကျင့်တယ်ကျန်တာကဘိုးဘွယ်ယုဘိုးပြူစုတောင်းယုပဲရှိတယ်ဟုတ်တော့ကိုယ်ဆိုရယုံနဲ့ရှိမှာပေါ့ တိမ်လူလူပညာရအောင်မရှိဘူးတိမ်လူကဟိုဦးကျမောင်တို့ကြားဘူးမှာပါစာတူစာတူကြားဘူးလားဘာလို့ရတော့ကြီးကြီးသူကဗမာလူကြတော့တာတူလေသူကအေဟိုကမ္ဘာအံတွေကြတော့တာမှမရှိတာစာနဲ့ထွက်စာတူဆိုသူတော်ကောင်းလို့ဆိုတယ်အဲ့ဒါစာတူကနေအဲ အာလေရှောမိုးချောဖြစ်တော့ဟာဘူးဆိုဖြစ်သွားအဲ့ဒါလေရှောမိုးချောဖြစ်သွားတာဘုရင်ကဟာဘူးဟာဘူးဆိုတာဘူရောဟောပြောတာအဲ့ဒါဘူရောဟောဖြစ်သူတို့ဇမနာဝါရတဲ့လေရှောမိုးပြန်တော့ဖြစ်ပြီးနိုင်တယ်ဟုတ်နော်အဲ့ဒါကိုဟာဘူးပြောတာဟာဘူးအဲ့တော့ခုနောက်မှအဲဒီဇမနာဝါရကနေခု နောက်အဖြစ်နဲ့လက်သက်ခံလာတော့အဲအစ္စရိဒါရောယေဟူဝါမူဇနီနေခရိယာနာထာဝရအဲ့လိုတုံးသွားဟုတ်နော်ဒုဒုပဲအဲ့ဒီမှာပြမကြီးကြီးတဲ့ဆက်ဟုတ်နော်အဲအဲ့ဒီနောက်မှာတို့ဘုရားဘာသာရဲ့တို့ဘုရားပွင့်လာတယ်ဘုရားပွင့်လာမှာအနာတဝါဒဝါဖြစ်လာတယ်ဟုတ်နော်ပြီးတော့ကိုကိုယ်တိုင်ကြည့်၍ကိုကိုယ်တိုင်လွတ်မြောက်အောင်ကြည့်ဟုတ်ဗျာ ကိုယ်ဘုံကကိုယ်ဒုက္ခကိုဒုက္ခကလွတ်မြောက်တဲ့စီအထိကျင့်ပြီးပေးတာဗုဒ္ဓဘာသာပဲရှိတယ်နော်ဟုတ်နော်အနာတ္တဝါဒဒီဝိပဿနာဉာဏ်နဲ့ကိုယ်ကိုယ်တိုင်ကိုယ်ခန္ဓာကိုစူးစမ်းရမှာဟုတ်ဗျာကိုယ်ခန္ဓာစူးစမ်းပြီးကိုယ်ဒုက္ခကိုကိုယ်ကိုယ်တိုင်လွတ်အောင်ကြင်ရမှာအဆုံးထိကြင်မှာဘုရားဘာသာမှာကျေပြောပြမှာမိတယ်နော် 家庭我看到我不要一点，这就叫干了嘛呀，为啥？ 做干啦，鸭子哦，五八八单，还是用过四卡子的，然后买嘛大一点的，嘛大一点鸭子，那大一点的鸭子，那大，那去煮炒，一直煮炒，那煮炒，一直煮炒，煮炒，煮了几天，还是用过四卡，没买起，买鸭子，咋啦？有啊！哈哈哈哈哈哈！我木有，就买了几包饭。哈哈哈哈哈！都中。 哦，对，我这边没这么好。哎，啊，我这次我我朋友家里面去玩去，多的很。俺家那嘛，没钱都没得钱呀，下头。俺俺那边稀巴烂都没有，我打电话我就听哭了，没有，俺那边巴烂的，没钱就上他下头，俺们我我三叔，这什么，你这这样嘛，知道的吗？那个，俺们我我嘞。 လာဘူးတွေသူတို့စီးပွားရေးလုပ်ကြတာပဲသူရှားတဘာလည်းလုပ်ထားပဲနော်ပေါ့ဘူးလေးနဲ့လေလုပ်ထားပဲပြီးတော့အိန္ဒိယပဲသွားပြီးတင်မွေးရောမရောဘူးလားဘာလဲဟင်တင်မွေးရောမရောဘူးလား ကြီးတဲ့ဟိုရှိအောင်ပေါ့ဘာလို့ကြီးရတော့မင်းပြီးမွေးလေးရောက်မှာပဲလေဟုတ်နော်ပြီးတော့တို့ယရနာတို့ခေါ်တဲ့ဗရမယာတို့သိတို့ဒါတွေကနေကြပွားမရောက်ဘူးရောက်မှာပဲဟင်တန်တိုင်းတဲ့ဟိုတန်တိုင်းတဲ့လောက်ကြတော့ဗရဏဘုံမှာပေါ့နိုင်ရှုတဲ့ဟိုနေနေကြတော့မှာပေါ့နိုင်ရှုသေးတဲ့နေကြသေးဘူးမဟုတ်ဘူးလားဟုတ်နော်အဲဒီ၃မျိုးရှိတယ်တဲ့ ပေါင်ဒူးလေးနဲ့ခင်းလေးွက်တစ်ခွက်စာလုံးလို့ရတဲ့လှုပ်စာနဲ့အင်းဝေးကြွားပြီးတော့ကူးတဲ့လှုပ်စာဘယ်ဟာကပုံမှန်မထင်ဘူးဟင်โอเคโอเครอบนี้เตะก็มีอะไรที่แย่ค่ะพอพี่เสียไปแล้วโอ้ทีนี้หนูไปแล้วเสื้อผ้าจากคนเรียนคนที่เสียก็อย่ามาให้เลยขอบคุณ ဘယ်ဟာကဝိညာဉ်နဲ့ရမလို့မင်းပြောမှာဟဲ့လေကြီးကိုကူရကလာမလေးကိုဘယ်နဲ့ဟဲ့ကိုပြလဲဦးဒါမှမဟုတ်ဘူး။တော့ဟောပြရဲ။အိုးဟဲ့ဟောပြခါတိပြဟောရမလေးဦး။နာရှိဘူး။အဲ့လောက်ပြောတာကဟုတ်ကဲ့။ဟုတ်ကဲ့။အဲအဲ့ဒီတိမွေး သင်ငွေရောင်းတာနဲ့ဗရမညာတလုံးရောင်းတာဘယ်ဟာကပူပြီးလာလား妈妈，我们家妈妈，我们家。啊，这个妈妈呗，这个妈妈呗。 ဘယ်လိုဆရာမတွေလဲဟင်ဒါဖြင့်လေလုံးခြင်းသလားတစ်မွေးရောင်းခြင်းသလားဗောရမီနာရောင်းခြင်းသလားအဲတည့်တယ်လေအာဒီဦးဆရာဘောကလည်းအာဒီဦးဆရာဘောကလည်းအာဒီဆရာဘောကလည်းဆရာဘောကလည်းဟင် အခုတို့နဲ့ကြာမှာဗရမရောင်းနေတာလားပေါသူနဲ့ပုံပေါက်နေကြလားဟေးကျေဟောခံရပါပဲ။ဘယ်လိုလဲ။ဘယ်လိုလဲ။

အဲ့တော့ဒုက္ခနာကသရဏဂုံသုံးမျိုးနော်နိုင်ရှင်ချက်ပြုနာဘူးဝေတယ်အလကားတော့မဖြစ်ဘူးနာနာနဲ့တန်တော့တော့မမှာပဲဟုတ်လားသူတန်တော့တော့မမှာတို့တော့တို့များတော့အားဖြင့်တစ်ခါဒုက္ခဖြစ်ရင်တစ်ခါတော့ပါပါတစ်ခုတော့ဖြစ်ချမ်းပါပဲတစ်သက်လုံးမချမ်းသာဘူးနာမလေးပြောပြလို့ kuingia hati kuingia dalama ya kuna kusikwa tiku kusikwa tiku yote ya hiyo dala ya programa ya kuna ဒီကူမေရတဲ့တော့ဒီတဲ့ဒီကူကိုပြောကိုဒီငါတူတူရှာထားလို့ကိုပြောနေဘောကလာဖိုင်နာပြောလို့နဲ့ဘောကြီးမေးကြည့်ပါဦးနော်ဟုတ်လားဖိုင်နာပြောလို့နဲ့တော်ကလာလို့နာဟာကြီးမေးကြည့်လား လူတို့လူတို့ကိုချက်တာကိုပြောမှုကိုပြောမှုကြောင့်ကိုပြရဒီကိုပါကိုတော့ကရွာတာဘယ်လိုလဲ တို့တို့တို့တို့ဟိုနဟာကြီးတို့လဲတို့ရာသဘာနဲ့ပြောပါလို့ရရာသကပေါ်ပူလေးနဲ့ဒီလိုပေါက်တာမလောက်လို့ခုနမှဆင်းဝရတာမဟုတ်လားလောက်လို့လားဆန်လောက်လို့လားတို့ပေါ်ပူလေးနဲ့ပေါက်တာ 我们不变强的嘞。ဘာလဲတို့ဘာလဲတို့ဒီဘောနာကမှဆိုပဲဘာလဲတို့ဟဲ့လပူရဲ့လူကြောင့်ဘာလဲတို့ဟဲ့ဟင်ပုဂ္ဂလာအဲ့တော့တို့နာဘူးဝေတာကဒါတော့ပဲလူဟင် နာဟုကရာအဲ့ဒီကိုရာဘွဲလုံးတော့ပဲရှိမှာပေါ့နော်ဟင်တချီလောက်တော့ပြန်ချမ်းသာမှာပေါ့ပုံပြဒါနဘူတို့မှမဟုတ်ဘူးတို့ပမာတွေလည်းဒီတိုင်းပဲတော်လေးဖိုက်နာလာတယ်ဟိုမှာသဘောလေးနဲ့ရွာသားရွာသွားချရပြန်တယ်ဟုတ်ပြတော်နေဘောအုံးလို့တဲ့ဘာကြီးကတိုင်လို့တဲ့ပြင်သွားတာအဲ့ဒီပြင်ပြင်တပွဲတို့ထုတ်မှန်းတယ်လေဟုတ်ပြ ဝန်သာမလောက်လို့ကိုယ်နမိုင်ဆင်းဆောင်ဝရတယ်လို့ပဲဟုတ်ပြာဒီသူတို့နာဘူးဝယ်တဲ့တခါသူတို့တော်ပြီးပါတာလိုက်ရင်မင်းလည်းတခါတော့သက်သာသွားတော့နောက်မကြည့်နောက်ကြောင်းခံဘူးဟုတ်တော့ဒီမသိတာဘူးတော့ဒီမသိတာဘူးတော့ဒီဒီလောက်နဲ့သူကမတော်နဲ့ခုနတို့ပြောတဲ့တိပွေးပွားရောင်းတယ်လို့ဟင် တမချဆိုတဲ့ဇမနဝါရစိတ်ကိုငြိမ်အောင်လုပ်တာပါအကျင့်ရှိရပါမယ်တွေးနေတဲ့စိတ်ကိုမတွေးဖြစ်အောင်လုပ်ပေးပါဟင်မတွေးဖြစ်လို့ရှိရင်တီးလာပါလိမ့်မယ်တီးလာရင်ကြီးလာပါလိမ့်မယ်ဟုတ်နော်ကဲတီးလာရင်အေးလာမယ်အေးလာရင်ကြီးလာပါလိမ့်မယ်ကြီးလာလို့ပီတိဒုက္ခကိုယ်ကိုယ်ရင်ချက်ချင်းခံစားရတယ်ဆိုလို့ရှိရင် သိရင်အဲ့ဒီစိတ်နဲ့သိဓမ္မာတိရောက်တယ်သိဟွေးဘိုးတော်တော်ရတယ်ပြောပြဦးစီโอ้ยตะเตกุบะฮะโลกุอุนตะขอกะจิจิปุโรนะเออเบลูโกบลูเป็นชีวะก็เนี่ยเบลูโกบลูก็เฮ အဝိဇ္ဇာမလေးကားကမညာရာမကြီးရာမကြီးရောအဝိဇ္ဇာမကြောက်တော့လည်းဟောညာကိုထွက်ရမယ်ဟုတ်ဒီဒီကောမအခုအခုဒါစတဲ့ပေါ်တာမလေးတော့မလို့ဒါမှဘိုးပဲဟောခုနေဒီပေါ်မှာကြောက်တော့တာတော့ရာကိုထွက်အဲ့ဒါကတော့ဆိုအဖော်ဒီပေါ်မှာတော်လာပြီ 那还是婆妈，照顾你到照你到，太婆妈还是叫什么？你给他抓的我还什么？我不晓得，你讲，我不那这里拉胡椒有拉，有胡椒，还再去补一的。我没煮一瓢，然后还点了五颗嘛，就泡开，你要泡到那地上，你泡到的，泡泡胡。嗯。还过你泡到一瓢，点了芒果，还有哪个胡椒？ 啊，这就是叫下这个你面好怪我，我我去陪你做，因为可能你挨打你我的那，呃，我这块我搞的不错，啊，这些不过基本能力啥，我怪不错，啊，这里不过你记住在这块好搞的可以做，我妈妈我不会搞，但我妈妈也打的可能你，对，我这观察的可能好的，那个。 ငါဘူးကြီးကိုဘာမှမပြန်နိုင်တော့ဘူးအာတို့ကြီးကြီးနဲ့တော့ဖုန်သွားပြီတူကြီးတော့ငါဘူးငါဘူးကြီးလည်းပေါ်ဘူးတလဲနဲ့ကြာဘွယ်လုံးနဲ့ပေါ်ပြီးနဲ့ဒီပါလေဟုတ်ကဲ့။အော်မရှိတော့မရှိတော့ဘူး။မတော် ဟိုကလည်းတေမွေးလောက်တော့လားဘုံမဒီကိုကောင်းလားဒီအင်းကြီးကဘယ်လိုရှိလို့လဲဟင်ကောင်းလေးလေးကောင်းလေးလေးနေဘုရားဝေဖို့ရင်းနှီးလည်းမရှိပဲနဲ့နေဟုတ်ပါရဲ့ဟဲ့ဒီကောင်တွေနည်းနည်းမှမရှိုးပဲဟုတ်ဟဲ့ ဟေးအဲ့တော့တို့ဇမားဖြစ်တော့ဟောဇမားတက်တန်းကုန်ပြီးရမှာပဲဆိုသတိမလို့ဘူးနော်နော်ပြရအောင်ပါပဲဟုတ်ကြဇမားဖြစ်ဇမားဖြစ်ပြီးပြရမှာပြရမှာပြရမှာမပူနဲ့ဟုတ်နော်ပြီးတော့ဇမားဖြစ်ပြီးလူဘဝပြန်ရောက်တဲ့ထားမဟုတ်တာတွေပြန်လို့အောင်ပါမဟုတ်တာတွေပြန်လို့ရင်အောက်ပြန်ကြအောင်မယ် တို့အများကြီးတဲ့ငရေရောမယ်တရိစ္ဆာန်ဖြစ်အောင်မယ်စိတ်ဓာတ်ဖြစ်အောင်မယ်ဒီလိုမလို့ဟင်အဲ့တော့တို့ဗုဒ္ဓသရဏဂုံခုနကပညာနဲ့ဥပမာနိုင်ထားပါပြီဒါလေအဲဖယားအဲဗုဒ္ဓသရဏဂိသာမိတို့ဖယားကိုယ်ွယ်ပါဤပြောယူနေမရဘူးကိုယ်ွယ်တယ်ဆိုရင်သူခိုင်းတာလို့ဟင် ရားဟိုးဝယ်တယ်ဆိုသူခိုင်းတာလို့ဟုတ်လားတန်ငါဟိုးဝယ်တယ်ဆိုသူခိုင်းတာလို့ဒီလိုတင်တော့ဟုတ်နော်သူခိုင်းတာလို့ရမှာဟိုးဟုတ်တယ်မလားဟင်သူခိုင်းတဲ့အကျင့်တို့ကျင့်မှသူ့ကိုပို့ဝယ်ရရောက်ပါပေါ့ဒါကမဟာကြီးတို့ဘာသာခိုင်းဝဲတော့ကသူပြောထားဖြစ်တဲ့စကားတွေလေဘုရားဘာသာဘုရားတော်ခေတ် ဘာသာကသက်ဝင်ယုံကြည်နော်ဘုရားကဖလားဘာသာကသူပြောတဲ့စကားကိုသက်ဝင်ယုံကြည်တာဟုတ်တော့တရားဘုရားဘာသာကိုတို့တချို့နေရာဝါရနဲ့တွဲသုံးပါတယ်ဝါရဆို sabe fumar, ele não tem sabe negar, tem mais que não tem como. O me tem que o o bom que é a lei, o na me o que é que o mas tem o mas tem o que é o que é o mas cai de, sabe tá que cai de, mas tá o que tem cai o ama, na o que é ele já é 他这些也是，所以他啥也偶尔他啥啥也就是，嗯，他没有。嗯，我做红牛奶。 ဒီဟိုနာဝနာလေလိုလာနေဟာဒီမိတ်တို့နာရောလာခြင်းနာရောဒီဘီယောအောဟာမရှိပါဘူးဒါရီဒီဘီယောကိုအောဟာအောဟာရှိပါတယ်ဒီကိုဖွေးကြလို့တော့လေနာလည်းမရရတာဒါဘူးလေကိုမိုင်းအေးအေးအေးကိုငါကိုနေလာရည်ပေးဦးရော 要。那阿鲁布在的左后，他我刚刚有去看他的，我给他，鲁布在的去过，到后来了，后来有人要，哎，有卡过来，这样不大好打不赢。我他第二场没顾在，他只有十万多那里，他的卡过来去转嘞，我他打打嘞，就他来又搞一下后来有人来，有过他的卡过来，后面有一个后面。 我哎哟，本科是考的，本科是考的。嗯。哎我，你说，我过肯定我差不少，肯定起码也。嗯。肯定有更高的，肯定高的。哎我我差不，我不差不差，反正关键他没过，他不中，我这人他就过来了，肯定的。过来嗯。又了，又来了 Makar kasuwe kerja. Nah di sini rumah jauh pakai dan sama. Mau mami dulu dulu. Kalau mami lagi mami mami ya itu orang apa? Tola di mana? Apa di? Tola di mana? Tola di mana? Kalau tu terus ni bau bau ni dah bau bau ni kan? No? Ramai dulu asyik. နတ်ပုဂ္ဂိုလ်တဲ့တရားလေသူသိမြင်တဲ့ဓမ္မပုဂ္ဂိုလ်တဲ့သူကလည်းသိမြင်တော့ဘုဒ္ဓဖရာပုဂ္ဂိုလ်တဲ့ဟုတ်ကဲ့အဲ့တော့အကျိုးကလည်းတို့ဗရမ ्या လို့ဗရမ ्या ဒီကနေ့ရောက်ပြီရောက်ပြီအိမ်ဆောင်လို့လည်းရပါတယ်ဘဝသားဝင်လို့လည်းရပါတယ်ကျွေးဝေခြင်းလည်းရပါတယ်အကုန်ရပါပဲတို့ဒီဘာသာလည်းကြည့်ကြည့်ပါအကျင့်မပါဘဲနဲ့တော့မရနိုင် နော်ကျင့်ရမှာနော်ဘာကျင့်ရမှာတော့ပထမဆုံးကိုယ်စိတ်အတွေးမှဝင်အောင်ကျင့်ပြီးပါဘာနဲ့ကြည့်မလို့ကြိုက်တာနဲ့ကြည့်တို့ဗမာတွေကတော့ပတိနဲ့ကျင့်ရတာပဲလေဟင်အတွေးဝင်ဝင်မရအောင်ဒီမှာမပတိလုံးလည်းနဲ့ခိုင်းနေကာယကမဟုတ်တာမလုပ်တော့ဘူးပေါ့အဲတို့ဘုရားဘုံတော်တခုပွားတယ်အရဟံဆိုအရဟံပွားနေပါစိတ်ကအရဟံပွားနေတဲ့ နှုတ်ကအရဟံပွားနေတဲ့အချိန်မှာသူကမဟုတ်တာမပြောဖြစ်ဘူးပေါ့နော်ပြီးတော့သူကတိကတလုံးတိတလုံးပြီးတဲ့နေရာကိုတတိကပေးသမှာမတွေးကြည့်ချင်လို့ပါမတွေးကြည့်အောင်လို့ပါဟုတ်နော်တလုံးတိတလုံးပြီးခံနေရင်ဟုတ်ဗျာတွေးကြည့်ပါဦးနော်ကံသုံးခုလုံးကြီးကံလုံးရင်ရေသူ့ဟာသူဝင်ပါတယ်ကြည့်ကြည့်ပါကျောင်း ကားတော့အမော်ကြီးစမော်တော့မော်ဒီချာတော့တတိယရအောင်ဘုဒ္ဓဘာသာဘုဒ္ဓဘာသာဒီမှာရတာဘုရားအလေကားတော့ညီမသူ့ဘယ်ဝင်မှာကောင်းမလေးဒီကိုပြန်ပါဒီကောင်ကမတော်ဘူးမတော်ဘူးမတော်ဘူးဒီကောင်ကတော့ပေါ်ပေါ်မှလည်းပေါ်တယ်မလေးက 我就问你家在我们，我这边，啊我不知道我哪个没有洗卡的没有，我这边我们我，你卡过那种卡你在我，我我就是啊我我我来我。嗯，其实比我们好，那没拉到不，那不拉到我们。那我就拉，就是说，他不，那我就拉了，就拉我。我我就拉。我拉拉我。 ဘာလို့ဟင်ဒီဘုံနဲ့ငကိုကြီးမေးငကိုကြီးမေးနိုင်ရောက်လားကြီးနိုင်ရောက်နေပါဦးငကိုကြီးကမေးပြောကားရှိသေးနေငါထားပေးမိုင်းယူသွားပြီဗရမတူးမလားမတူးဘူးလားမေးဟာ 해드려야지 만들어야지 근데 그비야 야구네 뭐야 뭐야 밤에 오네 뭐야 뭐야 아니다 아주 오래 이해하게 多啥也多弄啊。他中国不农业别不是那有湖北湖北话红山的湖北湖北。不过那估计，都要养宠物了，对母猪还不都狂了，不然养猪了没了的。啊，我妈妈，我来我接接。 ပေါက်စုမဲ့တရားလည်းကြီးတီမွေဟွာလည်းကြီးကျဲဟွာလည်းကြီးဒီအပုတ်မလုံးတော့ကမဟာဟုတ်ပြီ ကျေသူကောကျေသူကောကျေသူကောကိုပြီးတော့လောပြီးဘာမလို့ပြီးဘာမပြရတော့ခါတော့အဲ့တော့ပြီးတော့တက်ထွက်လာတာကနာတော့ဘာမလို့ပြီးထွက်လာလဲအိုးအိုးအိုးအိုးကိုအိုးတို့ကိုဒီနန္ဒကဟာကြီးလေးပါဟဲ့သူကမေးမလီပါတယ် ငါကိုအဲ့ဒီမိဟာဒီတော့မေးပါရဲ့ပေါ့ပြလေးပေါ့မယ်တဲ့ဟင်ဘောဘလောတော့ပေါ့တယ်ဒီဒီဘောဘောဒီဒီဘောဒီဘောဒီဘောဒီဘောဒီ vô vi Ê, vô vi bỏ mặt lông này là cố tay mình, cố tay mình, bọc lắm rồi Allora, จนกูขอไปดูพ่อหลวงพ่อมา回给你，回给你，回给你，滴滴滴滴滴。 นะพูดไม่จำปอบยากใคร

ဘာလို့လဲမသိဘာသာပြန်ပြန်ဘာလို့လဲမသိလာလာပြင်းဘာဘာနားမလဲမသိဘူးတဲ့အဲ့ဒါမသိလို့အဲ့ဒါပြောတာထိတာတဲ့ဟုတ်ပြီဟုတ်ပြီဟုတ်ပြီဒေါ်ပြီဒေါ်ပြီပေါ့တော့ပေါ့သူဆိုဒေါ်ပြီဒူဒူဒူတော့ကပေါ့သူတက်လဲတော့တမ်းတာကပေါ့သူတက်လဲဟင်ဟင်ဟင် ဘာလို့တောင်းကြရင်ပေါ့ဘူးတက်တဲ့ပြောင်းပေါ်တော့တောင်းကြပါဘူးဒီကတော့တာလေးကူတော့မရှိဘူးတာပါလို့ဘုရားပေါ့လာဘွားနေပြီတဲ့ဒီတော့ဒီတော့ဘာမှမရဘူးတော့မယ်တဲ့

够比打架的呀，你先打架的呀，你回去打架的。俺先看我先打架，他先笑的也会嘞。打架的先拿。ပုဂ္ဂလောသူသူမိဘသူမိဘကိုပေါ်ပြပဲမိဘပေါ်ပြပဲမိဘပေါ်ပြပဲမိဘပေါ်ပြပဲ တော့ဒါကလည်းပြောတယ်အာအဲ့ဒါကိုဒါလည်းဒါလည်းဒါလည်းဘောလုံးပါတိုင်းဘာမှချက်တာပြီးချက်တာပြီးလို့ဆောင်တာဒါတို့ကိုဦးကျင်မောင်ကနိုင်ပြောလို့ချက်တာပြီးလို့ပါဟင် ဟင်အဲတော့တို့ဘုရားဘာသာကိုးကွယ်ပြီးအခုဘုရားဘာသာဖြစ်ပြီနော်ဟုတ်နော်ခုနပြောတဲ့ပရမညာနဲ့ဥပမာလည်းပြီးပြီးတန်ဖိုးခြင်းသုံးခုကိုရှင်ပြတာပါဟုတ်နော်အဲ့တော့ဗုဒ္ဓဘာသာကိုကိုးကွယ်ပြီးခုနကဗုဒ္ဓဘာသာကျင့်လို့တို့ပြောပြီးပြီဟုတ်နော်ဗုဒ္ဓဘာသာကဘာလုပ်တာလဲကိုယ်စိတ်ကိုစိတ်တကူစိတ်တတ်တိချက်အောင်လုပ်တာ တော့မင်းကြနေတဲ့စိတ်ကိုမြင်ရအောင်လုပ်တာဘုရားဟောတာဟုတ်နော်ဟေးပြီးတော့မင်းနေတဲ့စိတ်တကူစိတ်သားစီကိုသိတဲ့ပြီးချက်တော့အောင်ကြိုးစားတာဘုရားဟောတာဟုတ်နော်ဘာရှင်းလဲရှင်းမလို့ကြိုက်တာလည်းရှင်းပါသူကုံတော်တွေဘာတွေရှိကြပြီးသားတွေပဲဟုတ်နော်ရှင်းပါရှင်းမှများလို့ကိုယ်စိတ်ကိုတီးပြီးကြည်ရာကနေပြီးတော့ကြီးလာ အေးအေးလာပြီဆိုခဲ့ရင်ဒါကဒီချစ်အောင်ကဟိန္ဒူကလည်းဒီချစ်တော့ပါတယ်နော်တို့ဘုရားဘာသာလည်းဒါနဲ့သိရင်ဂျမားပဲဖြစ်ပါနော်နော်အဲ့ဒီအေးကြီးကြီးနေတဲ့အချိန်မှာကိုယ်ခန္ဓာဖြစ်စေကိုပြန်ကြည့်ရနော်ကိုယ်ကြောင့်ကိုယ်သိအောင်ကြည့်ရသည်ဟုတ်နော်ကိုယ်ကြောင့်ကိုယ်သိအောင်ကြည့်ပြီးရင် ကိုယ်ဒုက္ခကိုမြင်အောင်ကြည့်ရသည်ဟုတ်နော်ဟင်ဟုတ်နော်တို့ဒီအပြင်ကနေပြီးသူများပေးလို့ဖြစ်တဲ့ဒုက္ခသူတိုင်းမြင်ပါတယ်သူများတုံးနဲ့ရိုက်လို့ဖြစ်တဲ့ဒုက္ခအဲသူများဓာတ်နဲ့ခုလို့ဖြစ်တဲ့ဒုက္ခနော်ပြီးတော့သူများဒီကတို့ကိုမတော်မတော်မတရားကြံလို့ဖြစ်တဲ့ဒုက္ခအဲ့ဒါကပြင်မှာပေးတဲ့ဒုက္ခပါမပြောပါတော့ပါဘူးကိုယ်ခန္ဓာထဲမှာအမြဲ တို့ကိုနှိမ့်ဆက်နေတဲ့ဒုက္ခကိုမြင်အောင်ကြည့်ရတာအဲ့ဒါဗုဒ္ဓဘာသာထုံးစံလေဟင်ဒုက္ခမြင်လာရင်ဒုက္ခမှသိရင်မလူကျင်တော့ဘူးပေါ့မလူကျင်ရင်ဘာတော့တုံမဆွဲတော့ဘူးပေါ့မဆွဲရင်လွတ်တော့ပေါ့အဲ့ဒါဗုဒ္ဓဘာသာလမ်းပြောပြဦးမြင် They don't, we're not in Tate, Tate, Tate, Tate,

陪太母母为不那么慢，妈打的这个你那么老婆，我为他的的护家的，妈打妈拿的护家的，妈妈我要为。ဒီကလေးတစ်ချက်တည်းညာကိုဒါလေးကျေလာရလာဆန်တော့ဘူး။နာပေါ်မှာနဲ့သူတိစီရတာလဲ။သူတိစီစီတာလဲ။သူတိစာခါတော့မတာမင်းမသိကောမတာလေးမဟုတ်ကောဟိုတရားတာကိုမနာနဲ့။

ဟင်ဘာပြောလို့ပြောမှကိုဒီမကြည့်ကြတော့ဘူးမကကြီးဟာဒီကုန်းနဲ့ဝါစက်ပြတ်နေတာဘူးမသေးလားဘူးမသေးလားဘူးသေးလေယိုစိတ်ထက်လေယိုကြည့်ရရအဲ့ဘယ်တော့ဒါတဲ့ကျေဘာပွဲတုံးတယ်နည်းဘာပွဲတုံးတယ်နေဝေးလို့ကမရအောင်သူတို့ဘောက်ဘူးလောက်နဲ့ပြီးမှာဟင်ဟင် ဒီယုံနာကြီးဖြစ်တဲ့ဒီလည်းကြတော့သူပြောတော့ဘူးဒီဒီကဲပေါ်ဘူးလေဒါနဲ့လာဦးဒီပေါ်သူကင်ကြမ်းဟင်ပုံတော့ပဏိဩတာလေးဒီလာရီရဲ့ပေါ်ဒီလာရီ

တတိမပါဝင်တာတော့တို့ပြောတာဘာမှမသိတော့ဘူးပေါ့ဝိပဿနာဆိုလည်းပြီးတော့ဘူးနော်ခန္ဓာဖြစ်စဉ်ဆိုလည်းပြီးတော့ဘူးဟုတ်နော်တရားကြီးအာယုံတွင်းရင်းနဲ့အစွဲကလွတ်တယ်ဆိုလည်းမပြီးတော့ဘူးပေါ့ကျင့်မှမကျင့်တာဟုတ်ကောတို့ကနာမည်ခံခံထားတယ်ပြောပါဦး我会会做不到把它，或者没接看我的嘞，又不有的菜嘛，包饺子，那嗯，嘛对嘞。 าเดอุนโนโคบูดาบะค่ะเขาสามารถเราเวลาที่เกี่ยวกับสามารถค่ะ这个也来做น那些啊也要不嘛那้不不搞的也，嘛那要不嘛做嘛容易，就可以可以。嘛多弄น的弄嘛嘛些嘞。嘛多弄的我不也。มาตีเลยมาตีเลยมาเป็นตัวเข้าอืม အဲတော့သူလာဦးဒီဒါတော့ပြီးမှာပါပဲကိုသေးရတော့မယ်ဆိုရင်တရားတော်မှမှန်ပြီးကြောက်ပါတရားတော်မယ်လို့အတွေးသိရင်ကြောက်တရားတော်မယ်လို့တွေးမိပေါ်လာရင်ငါမိသားစုနဲ့ခွဲရတော့မယ်ဒီစိတ်လေးဝင်ပါနော်ပြီးတော့တရားတော်မယ်ဆိုရင်ကိုယ်ခန္ဓာပါဒုက္ခ အနာပေါင်းစုံရဲ့အနာကိုလည်းခံရမှာပဲဟုတ်တော့ဟုတ်တော့အဲ့ဒီတုံးကူကလို့အောင်ကျင့်မရှိသလားတို့လားဟောဒီတုံးကူကလို့အောင်ကျင့်ပြီး ငါစိတ်တဲ့တရားခါကကိုကိုကြိုက်နေနဲ့ငါမရပါရမြန်ငါမမကြည့်ရငါဘာမှမကြရဖတ်လိုက်လို့ဘယ်လိုကိုမရခေကိုကြရီโอเคတဲ့ဒီကိုโอเคမတဲ့ဒီရမယ်စိတ်ချူချူသေးကိုခါလေးနဲ့စိတ်ချူကြော်လဲอ่ะဟို他做的，都多苦，啊，他们都多苦。 ကျော်လဲငုံဗုဒ္ဓဘာသာရေးကျော်လဲဗုဒ္ဓဘာသာခါယူပြီးမိုက်တာဗုဒ္ဓဘာသာရေးစီမင်းကြီးတဲ့ကိုဘုရားခေါ်နာတဲ့ဒီလက်စွခါယူပြီးအာလုံးတော်မူလာဟူရီလုံးတော်မူဟင်လာဟူရီလုံးတော်မူဟေးဟင်အဲ့တော့ဒါတွေတို့သိဘူးတာပဲတဲ့။ငါတရားတော့မယ်ဆိုတာဒီတွေ့ဝင်မှာပဲမဟုတ်ဘူးလား။ နာမိသားစုနဲ့ခွဲရတော့မယ်ဒီဘူးကမဝင်နိုင်ဘူးပြီးတော့ကိုဖြစ်နေတဲ့အနာရောဂါရဲ့ဓာတ်ကိုမခံရဘူးလားအဲ့ဒီပေါ်အဲ့ဒီသုံးခုကကြောအောင်ကျင့်ပြီးကျင့်ပြီးလားသူမိလားအနာနာရေနာခာယဒနာယနာယဘုရေလမီယခာဒီ 乌家干嘛？卡呀会，是卡会，会对哪里？会会。你是什么？沙漠还是沙漠？会对呀，是卡。沙漠的嘛，那边那边的是什么？拉嘛，虾嘛，猪。你妈的沙漠嘛，什么？卡了一。我早就我会搞。 واشرب و 卡，我把这个不要，卡妈妈也没干谁的啊？不过，个呀，都有，我感觉就吧，妈都有，谁谁？谁是妈 我来了，你知道，不嗯。卡回来我们挂红。东哥红，大红的。哎，你好了，回家喝不喝喝药？回家，回家。 ဘာမှမဟုတ်ပွဲပြီးအောင်ပါမုန်းကြီးရောဟင်ဘာမုန်းကြီးလားဘာမုန်းကြီးလားဘာမှမဟုတ်ဘူးဟင်ဟင်တော့နော်အာမတော်ဘူးဘာရဲဘူးဟာမင်းတော့ဟင်ဘာရဲဘူးမင်းတော့ဟင် ဟုတ်နော်အဲ့တော့တို့ဘုရားဘာသာဝင်ဖြစ်လာတယ်ခုကလောင်းဘုရားဘာသာတွေပဲဒီအဲ့ဒီဒုံကူကလောအောင်ကြိုးစားကျေနာသူဗျာသာသာသာ